ခန်းကြီး143အငယ်1မှ9အိုထာဝရဘုရားအကျွန်ုပ်၏ပတနာကိုကြား၍ဆုတောင်းသောစကားကို နားထောင်တော်မူပါတစ္ဆာဆောင်ခြင်း ဖြောင့်မတ်ခြင်းရှိတော်မူသည့်အတိုင်းပြန်ပြောတော်မူပါကိုယ်တော်၏ကျွန်နှင့်တရားတွေ့တော်မမူပါနှင့်အသက်ရှင်သောသူမည်ဒီကရှေ့တော်၌အပြစ်ကင်းစင်ရာသို့မရောက်ရပါ ရန်သူသည်ကျွန်ုပ်၏ဝိညာဉ်ကိုနှင်းဆဲ၍အသက်ကိုလည်းမြေတိုင်အောင် နှိမ့်နှင်း၍ကြံမြင့်စွာတည်နေသောသူကဲ့သို့အကျွန်ုပ်ကိုမှောင်မိုက်ထဲမှနေစေပါ၏အကျွန်ုပ်သည်စိတ်ပြည့်လျက်ကိုယ်အထဲ၌နှလုံးကြေခွဲလျက်ရှိပါ၏ရှေးလွန်လေပြီးသော ကာလကို အောင်းမေ့၍အလုံးစုံသော အမှုတော်တို့ကို၎င်းလက်တော်နှင့် ပြုပြင်သော အရာများကို၎င်းဆင်ခြင်ပါ၏အငယ်6မှ7ကိုရောထံသို့လက်တို့ကိုဆန့်ပါ၏ သွေးချောက်သောမြေကဲ့သို့အကျွန်ုပ်၏ဝိညာဉ်သည်ကိုယ်တော်ကို တောင့်တပါ၏။အိုထာဝရဘုရား၊အလျင်အမြန်နားထောင်တော်မူပါ။အကျွန်ုပ်သည်စိတ်ပျက်ပါပြီ။မျက်နှာလွှဲတော်မူသဖြင့်၊တွင်းထဲသို့ဆင်းသောသူကဲ့သို့အကျွန်ုပ်ကိုဖြစ်စေတော်မမူပါနှင့်။ကရုဏာတော်စကားသံကိုအလျင်အမြန်ကြားစေတော်မူပါ ကိုတော်၌ကိုးစားပါ၏ကိုတော်ရမည်လမ်းကိုသိစေတော်မူပါကိုတော်ကိုအကျွန်ုပ်တတ်သပါ၏အိုထာဝရဘုရားရန်သူတို့လက်မှအကျွန်ုပ်ကိုကယ်နှုတ်တော်မူပါ ကိုတော်ကိုခိုလုံပါ၏အလိုတော်သို့လိုက်စေမည်အကြောင်းတွင်တင်တော်မူပါ ကိုတော်သည်အကျွန်ုပ်၏ဘုရားသခင်ဖြစ်တော်မူ၏ကောင်းမြတ်သောဝိညာဉ်တော်သည် ဖြောင့်သောလမ်း၌အကျွန်ုပ်ကိုတွေးဆောင်တော်မူပါစေသော။အိုထာဝရဘုရား နာမတော်အတွက်ကြောင့်အကျွန်ုပ်ကိုအသက်ရှင်စေတော်မူပါဖြောင့်မတ်တော်မူသည်နှင့်အညီအကျွန်ုပ်၏ဝိညာဉ်ကိုဆင်းရဲဒုက္ခအထဲကနှုတ်ယူတော်မူပါကရုဏာတော်ရှိသည့်အတိုင်းအကျွန်ုပ်၏ရန်သူတို့ကိုပယ်ရှင်း၍အကျွန်ုပ်ကိုနှင်းဆဲသောသူအပေါင်းတို့ကိုဖျက်ဆီးတော်မူပါ အကျွန်ုပ်သည် ကိုယ်တော်၏ကျွန်ဖြစ်ပါ၏